ယနေ့သာသနာတော်နှစ်2562ခုနှစ်ကောဇာတိဂရိ1389ခုနှစ်ကဆုံလာပြည့်ကျော်15ရက်ခရစ်နှစ်2019မေလ25ရက်ဇာတာပတိနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးအေရိယား ဟမွန်ပေမြို့ဓမ္မနတဝိဟာရကျောင်းတိုက်တော်ကြီးတွင်၌ရွှေမင်းဝန်ဆရာတော်ဤအချိန်ပြည့်မဟာတတိပဋ္ဌာန်ဝိပဿနာ9ရက်တရားစခန်းပွဲ၌မဟာတတိပဋ္ဌာန်ဝိပဿနာတရားတို့ကိုရိုးရိုးသေးသေးရှုမှတ်ပွားများ အားထုတ်လျက်ရှိကြတဲ့ယောဂီသူတော်စင်များကို မဟာသတိပဋ္ဌာနာသုတ်တံဒေသနာတော်မှာလာတဲ့မဟာသတိပဋ္ဌာန်ရှုမှတ်ပွားများအထုတ်နည်းများကိုဘုန်းကြီးဟောကြားပေးနေတာဖြစ်ပါတယ်ဒီမဟာသတိပဋ္ဌာနာသုတ်တံမှာသူပိုင်းနဲ့သူကာယ ानु ပတ္တနာဝေဒနာ ानु ပတ္တနာစိတ္တ ानु ပတ္တနာဓမ္မ ानु ပတ္တနာစသည်ဖြင့်အပိုင်းတွေ တပိုင်းစီတပိုင်းစီခွဲခြားထားပြီးတော့စုပေါင်းလိုက်မယ်ဆိုရင်ပိုင်းပေါင်း20နဲ့တပိုင်း20တကန္တပိုင်းခြားပြီးတော့မြတ်စွာဘုရားဟောထားတာပြပါအဲ့ဒီတည်းကဒီနေ့ဣရိယာပဌာပိုင်းမှာလာတဲ့ထိတောဝါထိတောမိတိပဇာနာတိဆိုတဲ့အဲ့ဒီပါဠိတော်လေးကိုကြည့်ပြီးတော့ဘုန်းကြီးတို့ဒီနေ့ဟောကြားပေးမှာပြပါ ထိတောဝါထိတောမိတိပဇာနာတိဆိုတာကထိတောဝါရတ်တော်လီဝါရတ်လျင်လီဝါရတ်တုရဆဲရခက်ရစင်မူလီထိတော်မိတိယတ္တိဟူ၍ပဇာနာတိတိဤဝါတိအောင်ရှုရက်တဲ့အမူအရာလေးဖြစ်ပေါ်လာရင်လည်းပဲဒီရက်နေတဲ့အမူအရာလေးကိုသိအောင်ရှုရမယ် ကိုယ်မူရာဖြစ်တိုင်းမှာမှန်စွာသိရမည်ဆိုတဲ့အတိုင်းဒါရက်နေတဲ့အမူအရာဟာကိုယ်အမူအရာပဲအဲ့ဒီကိုယ်အမူအရာလေးကိုကိုကရှုနေတယ်ရက်တည်ရက်တည်ရှုနေတာဒါကာယ ानु ပတနာတတိပဋ္ဌာန်ပဲတတိပဋ္ဌာန်နဲ့ပြောရင်ဒီရက်တယ်လို့ရှုနေတဲ့ရှုမှတ်မှုဟာကာယ ानु ပတနာတတိပဋ္ဌာန်ရှုမှတ်မှုပဲမြတ်သောအားဖြင့်ယောဂီတို့ကမ္မဋ္ဌာန်းဌာနတွေ တရားပေးကြတဲ့အခါမှာထိုင်ကမ္မထံကိုအဓိကထားပြီးတော့အာနာပါနကမ္မထံနေရာဖြင့်အဓိကထားပြီးတော့ပေးကြတာများပါတယ်ဒီသတိပဋ္ဌာန်သုတ်တံဒေသနာတော်အတိုင်းဟောကြားပြသပေးမယ်ဆိုရင်တော့ဒီကံ అను ပန္နနာသတိပဋ္ဌာန်ပိုင်းမှာဣရိယာပဋ္ဌာန်ပိုင်းမှာတခါတည်းပါပြီးသားဆိုတော့ ထိုင်တဲ့ဣရိယာပုတ်လေးနဲ့တွေရှုဖို့မြတ်စွာဘုရားညွှန်ကြားထားတာမဟုတ်ဘူးကိစ္ဆံတော်ဟာကိစ္ဆာမိတိပဇာနာတိသွားတဲ့ခံမှလည်းပဲသွားနေတဲ့အမူအရာလေးကိုသိအောင်ရှုရမယ်ထီတော်ဟာထီတော်မိတိပဇာနာတိရက်တဲ့ခံမှလည်းပဲရက်တဲ့အမူအရာလေးကိုသိအောင်ရှုရမယ်ဘုန်းကြီးတို့ ယောဂီသူတော်စင်များဈဉ္ညာသွားတဲ့အခါမှာကြည်ဖို့ဈဉ္ညာမသွားခင်ဟောရှင်းနေတဲ့အမူအရာလေးရှိတယ်။ဒါဈဉ္ညာမသွားခင်မှာဈဉ္ညာလမ်းပေါ်မှာကိုရက်နေပြီ။အဲ့ဒီအခါမှာလည်းဒီရက်နေတဲ့အမူအရာလေးကိုကိုအာယုံပြုပြီးတော့ဆံပြားကခြေပြားတိုင်အောင်တကိုယ်လုံးအာယုံပြုရတနေရာတဲ့အာယုံစိုက်ထားမှာမဟုတ်ဘူးတကိုယ်လုံးကိုအာယုံပြုရခြုံကြည့်လိုက်ရ အဲ့ဒီမှာရက်တယ်ရက်တယ်ရက်နေတဲ့အမူအရာလေးကို ရှုနေပြီးတော့ကြမှာသွားတဲ့အခါကလည်းကြတော့မှမိမိတို့ခြေလန်းတိုင်းခြေလန်းတိုင်းကိုမိမိရှုမယ်ညာခြေလန်းရင်ညာလန်းတယ်ပဲခြေလန်းရင်ပဲလန်းတယ်ရှုမယ်နှစ်ချက်မှနဲ့ရှုမယ်ဆိုရင်ကြွတယ်ချတယ်ရှုမယ်သုံးချက်မှနဲ့ရှုမယ်ဆိုရင်ကြွတယ်လန်းတယ်ချတယ်ရှုမယ် အဲဒီကနေရှောက်လို့ဈဉ္ညာမိမိတတ်မှတ်တဲ့နေရာဈဉ္ညာလမ်းဆုံးပြီဆိုရင်လည်းပဲဆုံးတဲ့နေရာရောက်တော့ရက်နေတယ်တစ်ဖက်ကမလှည့်ရသေးဘူးနော်ရက်နေရကျွန်တော်လေးဇုံရပြီးမျက်စိလေးမှိတ်ပြီးတော့တကိုယ်လုံးဆံများကခြေပြားတိုင်အာယုဆိုင်ပြီးတော့ရက်တယ်ရက်တယ်အနည်းဆုံး3ချက်5ချက်ရှုပါရှုပြီးလို့မိမိလှည့်ပြီဆိုရင် မိမိရဲ့ခြေတော်ကလေးအဲဒီမှာခြေတော်ကိုအာယုဆိုင်ကြည့်ကြတော့လှည့်တယ်လှည့်တယ်ခြေတော်လေးလှည့်နေတာလေးကိုစိုက်ပြီးရှုပါသွားမဲ့ပဲမျက်နှာမူမိလောက်ပြီဆိုရင်ပြန်ပြီးတော့ရက်တယ်ရက်တယ်လို့ရှုတကူလုံးကိုအာယုဆိုင်ပြီးတော့ရှုပြီးမှမျက်နှာလေးပြန်ဖွင့်ဖွင့်ပြီးတော့ဆက်ချောက်ကြွားတယ်လမ်းနေချတယ်ရှုမှအဲဒီမှာလေးပဲရက်တဲ့အမူအရာလေးတွေပါတယ် အဲ့ဒီမူရာလေးကိုရတိုင်းရတိုင်းရှုရအခုတရားရှုမှတ်မဲ့နေရာမိမိတရားထိုင်ပြီးရှုမှတ်မဲ့နေရာရောက်ပြီအဲ့ဒီမှာဈဉ္ညာအမှတ်နဲ့လာရင်ကနေပြီးတော့မိမိရှုမှတ်မဲ့နေရာရောက်တော့ရပ်ပြန်တယ်အဲ့ဒီခါမှလည်းရက်တည်ရက်တည်ရှုရတယ်ထိုင်ချလိုက်တော့မှထိုင်နေထိုင်နေတာဒီလိုရှုရတယ်ဒါယောဂီအဆက်မပြတ်ရှုမှတ်နေပုံလေးတွေပဲလား ယောဂီရှုမှတ်ရမှာဒီတိုင်းရှုမှတ်သွားရမယ်ဒီနေရာလေးတွေတထိုင်နဲ့ရှုမှတ်တယ်ရှုမှတ်ပြီးထသွားရင်ရှုမှတ်မှုတတိမပါဘဲနဲ့မသွားရဘူးအဲ့ဒီတတိလေးနဲ့ပဲသွားရတယ်ဒီတိုင်းပဲဒီထိုင်ရန်ကနေပြီးတော့မိမိတို့ထတဲ့အခါမှာထားတယ်ထားတယ်ရက်မိတဲ့အခါမှာလည်းရက်တယ်ရက်တယ်ဒီတိုင်းရှုသွားတာဟောရေတောင်းမဲ့နေရာရောက်ပြန်တော့လေကြည်ပေါ်ကြရသေးတာမိမိအခန်းဝင်တော့မယ်ဆိုရင်လည်းအခန်းပေါက်မှာရောက်တော့ရရသေးတာပဲရက်တယ်ရက်တယ်ရှုရတယ် တကားပေါက်စီလက်လန်းတော့လန်းနေ၊ဂိုင်တော့ဂိုင်နေဖွင့်တော့ဖွင့်တယ်ပေါ့ဒီတိုင်းရှုသွားဒီတိုင်းပဲရက်တဲ့အမူအရာလေးတွေဖြစ်တိုင်းဖြစ်တိုင်းပေါ့အခုမိမိတို့စီမှာစွန်းစားသွားတယ်စွန်းစားသွားတဲ့ခါကလည်းမှမိမိတို့ဟိုစွန်းစားမဲ့နေရာရောက်တဲ့ခါကျတော့ရှေ့ကယောဂီများမိမိတို့လူရှိတဲ့စွန်းစွန်းရင်အလူခံနေအဲ့ဒီအချိန်မှာမိမိရက်နေတယ် ဒီချိန်မှလည်းဒီရက်နေတဲ့အမူအရာတွေကိုကိုရှုနေလို့ရတယ်ရက်တယ်ရက်တယ်ရှုနေလို့ရတယ်အဲ့ဒီကနေပြီးတော့မိမိတို့ဒီမှာဆုံးပွဲဆုံးတွေကိုလူရှိတဲ့တော့ထည့်ပြီးထည့်ပြီးတော့ကိုထိုင်မဲ့နေရာကိုသွားပြီးဖိနှံရောက်တော့ဇပွဲပေါ်မှာမိမိစွမ်းပကံများလေးတင်ပြီးတော့ရက်တယ်ရက်တယ်ထိုင်ချလိုက်တော့မှထိုင်နေထိုင်နေဒါလေးတွေပေါ့အားလုံးရတန်းရတန်းရတဲ့အမူအရာလေးတွေပေါ်တိုင်းပေါ်တိုင်းကိုဟာရှုသွားတယ် အထူးအားဖြင့်မိမိကတီးတန့်အနေအားဖြင့်ရှုမယ်ပေါ့ဘုဒ္ဓတရားမှာယောဂီပုဂ္ဂိုလ်များနာနဲ့အာယုံဆွမ်းဖုံးပေးပြီးချိန်ဆိုရင်ဌိနမိတာဝင်တတ်တယ်သို့မဟုတ်နေဆွမ်းဖုံးပေးပြီးတဲ့အချိန်ဆိုရင်လည်းဌိနမိတာဝင်တတ်တယ်အဲ့ဒီအချိန်မျိုးမှာကိုထိုင်ရှုရင်ဌိနမိတာတွေဝင်မယ်ဆိုရင်ကိုမထိုင်တော့ပဲနဲ့အဲ့ဒီဌိနမိတာဝင်မဲ့အချိန်လေးကိုကိုရက်တဲ့ဣရိယာပုလေးနဲ့ရှုတယ် ရပ်ပြီးတော့ရှုနေတဲ့အခါကလည်းကြာလို့ရှိရင်ယောဂီပုဂ္ဂိုလ်ကဝိရိယလေးပို့ရတယ်ဝိရိယမပို့ဘဲနဲ့ရပ်လို့မရအောင်ဝိရိယမထားဘဲနဲ့ရပ်နေရင်ထိနှမိတဲ့ဝင်လိုက်တာနဲ့ပြစ်ကျသွားမယ်တခါလည်းပြစ်လဲသွားမယ်ကောဒါကြောင့်ဝိရိယလေးပို့ထားရတယ်ဝိရိယလေးပို့ထားပြီးတော့မှဒီရပ်တဲ့အမူအရာလေးကိုရှုရတယ်ဒါကြောင့်တိဒံအဲ့လို ထိနှမိတ်ဝင်မဲ့အချိန်မျိုးတွေကိုရွေးပြီးတော့ထိနှမိတ် မဝင်နိုင်အောင်ဝရိယလေးတိုးပြီးတော့ရှုမှတ်ရရင်ရက်တဲ့ဣရိယာပုလေးရှုရဒါယောဂီပုဂ္ဂိုလ်ရက်တဲ့မူရာလေးရှုမှတ်ပုံတွေဟာဘယ်နှမ်းပဲဖြစ်ဖြစ်ဘုန်းကြီးတို့ဒီမှာသစဉ်ကန်းသွားမယ်အပေါဝရောက်တယ်ရက်တယ်ဒီဟာလေးရှုရတာတကားဘောဖွင့်တော့မှဖွင့်တယ်ဝင်တော့မှဝင်တယ်ရက်တော့ရက်တယ်ထိုင်တော့ထိုင်တယ်ဒါလေးတွေအကုန်ရှုသွားဒါယောဂီပုဂ္ဂိုလ်များမှာရှုမှတ်ရမယ် ရှုမှတ်စရာအာယုံလေးတွေကြီးတယ်ပဲရှုကပြောကြတယ်ရှုမှတ်စရာဘာမှမရှိတော့ရှုမှတ်စရာဘာမှမတွေ့တော့မဟုတ်ပါဘူးရှိနေပါတယ်ကိုကဒီဟာကိုဒီပေါ်မှာစိတ်မရောက်လို့မသိတာပါရှုမှတ်စရာအာယုံတွေကတော့အများကြီးပါအဲ့လိုရက်တဲ့ကမှာတည်တည်ချာချာနေရာရွေးချယ်ပြီးတော့ရက်တဲ့အမူအရာကို ရှုရတယ်ရက်တဲ့အမူအရာ ရှုတဲ့ကမှာအခုဒီ ဆုခင်းကြီးတွေပေါ်မှာမရက်နဲ့ပြစ်ကြသွားလိမ့်မယ်ဒီတိုင်းပဲအောက်ကကိုဇောခင်းပေါ်မှာရက်ပါရက်တဲ့အခါမှာရက်ပုံရံလေးကိုနည်းနည်းခြေတော်လေးဟာတိတ်ပြီးတော့လဲစိတ်ပြီးတော့မရရဘူးတိတ်ပြီးတော့လဲကားပြီးတော့မရရဘူးသူကလည်းပဲမစိမကြဲလေးတေချာရက်ပုံလေးကိုတေချာခြေတော်လေးကိုထားပြီးမှရက်ပါရက်ပြီဆိုရင်လက်ကိုရှေ့ပိုက်ထားပါ လက်ကလေးရှစ်ပိုက်ထားလို့ရှိရင်လက်မောင်းလေးနဲ့ဝမ်းပိုက်ကလေးနဲ့ထိနေတာကိုတွေ့ရမယ်ပထမပိုင်းတော့ယောဂီပုဂ္ဂိုလ်ဟာဆံပြားကခြေပြားတဲအောင်တကူလုံးကိုအာယုစိုက်ပြီးရက်တယ်ရက်တယ်ဖြည်းဖြည်းချင်းလေးရှုနေအဲလိုရှုနေရင်မှဝမ်းပိုက်ရဲ့ဖောင်းမှုပိန်မှုလေးကလာပြီးတော့လက်မောင်းနဲ့ထိနေတော့ထင်ရှားနေလိမ့်မယ်အဲ့ဒီထင်ရှားလာတဲ့အခါကာလကြတော့မှဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ် ဒါလေးရှုနေပါဒီရက်တဲ့အမူအရာကို ရှုတဲ့အခါမှာယောဂီဘာကိုအထူးပြုပြီးတော့တိလာမလဲလို့ဆိုရင်ဒီရက်တဲ့အမူအရာပေါ်မှာစိတ်ကလေးအာယုံမိနေတဲ့အခါရက်တယ်ရက်တယ်လို့ရှုနေတဲ့အချိန်မှာဆိုရင်ရိမ့်နေတဲ့သဘောတင်ရှားမယ်ခန္ဓာကိုလှုပ်နေတဲ့သဘောတင်ရှားမယ်သို့မဟုတ်တောင့်တင်းနေတဲ့သဘောတင်ရှားမယ် ရိမ့်နေတာလဲဝါယောဓာတ်လှုပ်နေတာလဲဝါယောဓာတ်တောင့်တင်းနေတာလဲပဲဝါယောဓာတ်အောက်ကရက်ထားတဲ့အတွက်ကြောင့်ထောက်ကန်နေတဲ့သဘောလဲပဲဝါယောဓာတ်ဝါယောဓာတ်ထင်ရှားတယ်ရက်တဲ့ကမှာဗာဓာတ်ထင်ရှားတော့ဒါကြောင့်မို့ဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကထောက်ကန်တောင့်တင်းလျော်ခြင်းတမြည် ရင်းရိုင်လှုပ်ရှားရွှေ့သွားတတ်သည်သူလိုရာဘက်တွန်းလျက်ဆောင်သည်ဝါယောတတိမှတ်မြတ်ယောဂီဝါယောတဟာသူလိုရာဘက်တွန်းလျက်ဆောင်တယ်ဘုန်းကြီးမနေ့ကပြောခဲ့တဲ့ဈဉ္ညာမှာကြည့်ပေါ့ကာယဝိညာဉ်ဆိုတဲ့တွန်းကံမှုတတ္တိထူးတွေကနေပြီးတော့တရွေချင်းတွန်းတွန်းသွားတဲ့ကံမှာရှေ့ကိုဆောင်းဆောင်းသွားရင်ဒါကိုသွားတယ်လို့ဆိုရတာ ခုဝါယောဓာတ်ရဲ့သဘောဟာအဲ့ဒီတိုင်းပဲထောက်ကန်နေတဲ့သဘောထင်ရှားရင်တောင်ဝါယောဓာတ်တောင်တင်းနေတဲ့သဘောထင်ရှားရင်ဝါယောဓာတ်လျော့နေတဲ့ယော့နေတဲ့သဘောထင်ရှားရင်ဝါယောဓာတ်ရင်းရိုင်နေတာထင်ရှားရင်ဝါယောဓာတ်လှုပ်ရှားနေတာထင်ရှားရင်ဝါယောဓာတ်ရွေ့ရွေ့နေတာလေးတွေထင်ရှားရင်ဝါယောဓာတ်ဒါဟာရက်နေတဲ့အမူအရာလေးကိုရှုနေတဲ့အခါမှာယောဂီတို့သိချာရှုကြည့် ရင်းရိုင်နေတာလှုပ်နေတာတွေ့မယ်ထောက်ကန်နေတာတွေ့မယ်တောင့်တင်းနေတာတွေ့မယ်အဲ့ဒီလိုတွေ့ရင်ဒါဝါယောဓာတ်ပဲအဲ့တော့အဲ့ဒီလိုထောက်ကန်နေတဲ့သဘောတောင့်တင်းနေတဲ့သဘောရင်းရိုင်နေတဲ့သဘောလှုပ်ရှားနေတဲ့သဘောလေးတွေ့နေတဲ့အတွေ့ဟာအမှန်တွေ့တာလားအမှားတွေ့တာလားအမှန်တွေ့နော်ဒီလိုမဟုတ်ဘဲနဲ့ယောဂီရဲ့ရက်တယ်ရက်တယ်ဆိုရင်မိမိခန္ဓာကိုယ်ကြီးရက်နေတာကြီးပဲကိုကမြင်နေရတယ်ဆိုရင် ဒါပညာကြီးမြင်နေတာဒါပညာတဏ္ဍကြီးပဲရက်နေတာဘသူလဲဆိုတော့ငါပဲငါရက်နေတာပဲငါဆိုတဲ့အတ္တကြီးလည်းပါနေတယ်အခုဒီမှာယောဂီပုဂ္ဂိုလ်ကတေချာရှုလို့သူဟာသူရိမ့်နေတဲ့သဘောလေးပဲထင်ရှားနေတယ်လှုပ်နေတဲ့သဘောလေးပဲထင်ရှားနေတယ်တောင့်တင်းနေတဲ့သဘောလေးထင်ရှားနေတယ်အောက်ကထောက်ကန်နေတဲ့သဘောလေးထင်ရှားနေတယ်ဆိုရင် ပညာဆိုတဲ့မိမိရဲ့ခန္ဓာကိုယ်ပုံပန်းတရားကြီးပျောက်ပြီးတော့အဲ့ဒီဝါယောဓာတ်ရဲ့သဘောလေးပဲထင်ရှားအဲ့ဒီဝါယောဓာတ်ရဲ့သဘောလေးထင်ရှားနေတာထင်ရှားတာကိုသိနေတာလေးဟာအမှန်သိပဲအဲ့ဒီအမှန်သိလေးသိအောင်ရှုရတာအဲ့ဒီလိုဒါထောက်ကန်နေတာတောင့်တင်းနေတာဒီလောက်တင်လားဆိုတော့ဘုန်းကြီးတို့ယောဂီများနည်းနည်းလေးအချိန်လေးပိုးကြလာကြည့်လိုက် အချိန်လေးနည်းနည်းလေးပူကြကြည့်လိုက်မိနစ်20မိနစ်30မိနစ်40ဆိုရင်အောက်ကခြေပွားတွေဘာဖြစ်လာပြီလဲပူလာပြီအဲ့ဒီမှာခြေပွားတွေပူလောင်လာပြီရက်တယ်လို့ရှုနေတဲ့အခါမှာဟောပူသဘောတွေမထင်ရှားဘူးလားအဲ့ဒီလိုထင်ရှားလာရင်ဒီဇောတံဘာတထင်ရှားလာတယ်ဒီဇောတထင်ရှားလာတယ် ယောဂီပုဂ္ဂိုလ်ဟာအဲ့ဒီလိုဒါလေးကိုရက်တဲ့အမူအရာလေးကိုပဲရှုနေအဲ့ဒီမှာရက်တဲ့အမူအရာလေးရှုရင်းကနေပြီးတော့ခြေပုံအားတွေကပူလာရင်ပူတဲ့ဘက်ကိုလှည့်ပြီးပူတယ်ပူတယ်ရှုကြည့်ဖြည်းဖြည်းချင်းရှုအဲ့ဒီရှုတဲ့အခါမှာဒီပူမှုသဘောလေးဟာညော့သွားမလားလို့သိချကြည့်မလျော့ဘူးရှုမှန်လိုက်မှတ်လေတိုးလေမှတ်လေတိုးလေမှတ်လေတိုးလေ ခြေပွားကနေပြီးတော့တက်လာလိုက်တာအပူတွေတက်လာလိုက်တာတခါလဲခြေမျက်စိခြေမျက်စိကနေတက်လာလိုက်တာတခါလဲတစ်ဖြည်းဖြည်းခြေသလုံးဒူးစစ်အဲ့ဒီကနေတက်လာလိုက်တာတခါလဲပေါင်းပေါင်းရင်းအဲ့ဒီကနေတက်လာလိုက်တာနောက်ကြတော့တကူလုံးကိုမီးနဲ့မြိုက်ထားသလိုပဲမီးနဲ့မြိုက်ထားသလိုပဲပူလောင်နေတာဒါဘုန်းကြီးတို့ယောဂီများတေချာစဉ်းစားကြည့်ရင်ဘုန်းကြီးတို့ ဒီမတ်တရပြီးတော့ရှုမှတ်နေတဲ့အခါမှာသွေးလေတွေအာရုံပြန့်နှံ့သွားတယ်လို့ထင်ပါတယ်။အဲ့ဒီရက်ပြီးရှုမှတ်တဲ့ပုဂ္ဂိုလ်တွေကယောဂကင်းတယ်ယောဂပြောက်တယ်ဆိုပြီးတော့ဘုန်းကြီးတို့မောလမြိုင်မှာတော်ကူးဆရာတော်ကြီးထံမှာသွားတော်ပြီးအထုတ်ကြတယ်။အထုတ်ပြီးပြန်လာတဲ့ပုဂ္ဂိုလ်တွေကသူယောဂတွေတက်တာယောဂတွေပြောက်တယ်လို့စဉ်းစားကြည့်တော့အပူတွေပြန့်နှံ့သွားတာထင်တယ်။သွေးလေတွေပြန့်နှံ့သွားတာထင်တယ်မတ်တရပြီးရှုတော့ အခုရှုတဲ့အခါမှာပူမှုဟာအလွန်ကိုပြင်းထန်တယ်အဲ့လိုပြင်းပြင်းထန်ထန်ကြီးဖြစ်လာရင်ဒါကိုသိခံပြီးတော့ယောဂီပုဂ္ဂိုလ်ရှုနိုင်သမျှရှုရအဲ့လို ရှုနိုင်သမျှလေးသိခံရှုပြီးတော့မိမိတို့လွန်မြောက်သည့်ထိအောင်ကြိုးစားသွားရတယ်ဒါကြောင့်ဒီရက်တဲ့ဣရိယာပုလေးကိုရှုနေတဲ့အခါမှာလည်းပဲဒီသူ့ရဲ့ပေါ်လာတဲ့ထင်ရှားလာတဲ့တောင့်တင်းတာရင်းရိုင်းတာလှုပ်ရှားတာရွေရှားတာ အဲဘုန်းကြီးတို့ထောက်ကန်တာဒီသဘောလေးတွေပေါ်တိုင်းပေါ်တိုင်းယောဂီပုဂ္ဂိုလ်ဟာရှုနေရတယ်။ထင်ရှားလာတဲ့အာယုန်လေးတွေကိုအကုန်လုံးလိုက်ပြီးတော့ဒီတိုင်းပဲရှုနေရတယ်။ဒီလိုရှုနေရင်ကပူမှုတွေထင်ရှားရင်ပူတာလေးတွေရှုသွားရတယ်။အေးဓာတွေထင်ရှားရင်အေးဓာလေးတွေရှုသွားရတယ်။သူဖြစ်နေတဲ့အတိုင်းပဲဒါတွေမထင်ရှားဘူးဆိုရင်ဖောင်းနေပိန်နေမတ်တရရင်နဲ့အဲ့ဒီဖောင်းမှုပိန်မှုလေးကိုပဲရှုနေရတယ် ဒီလိုရှုနေစဉ်တခါတရံမှာခန္ဓာကိုယ်ဟိုနေရာကလှုပ်လိုက်ဒီနေရာကလှုပ်လိုက်ဟိုနေရာကစိတ်ကနေဖြစ်လိုက်ဒီနေရာကစိတ်ကနေဖြစ်လိုက်ရှုကြည့်နေသူဖြစ်တဲ့အတိုင်းလေးရှုနေအဲ့ဒီနေရာမှာပေါ်အဲ့ဒီနေရာကပြောက်ဟိုနေရာမှာပေါ်ဟိုနေရာကပြောက်ဒီနေရာမှာပေါ်ဒီနေရာကပြောက်နေပေါ်လာသမျှအာယုံလေးတွေဟာဘုန်းကြီးတို့ပြောကြီးယောဂီများမြဲတာတွေ့သလားမမြဲတာတွေ့သလားမမြဲတဲ့သဘောကြီးတွေတွေ့နေမယ်ဒေချာလေးရှုနေဒါပေမဲ့လို့ ပူမှုဝေဒနာကြီးကတော့ပြင်းပြထန်ထန်ကြီးဖြစ်လိမ့်မယ်ပူလောင်တဲ့ဝေဒနာကြီးကတော့ပြင်းပြထန်ထန်ဖြစ်လိမ့်မယ်အဲ့ဒီခါမှာမိမိကိုယ်ကိုမိမိပြန်ပြီးတော့ဆုံးမငရင်အပူဟာတိတက်ပူတယ်ငရင်အပူမခံခြင်းရင်ဒီဖောက်ပြန်နေတဲ့အပူကိုငါသိခံမယ်အဲ့ဒီလိုသိခံပြီးရှုမြတ်စွာဘုရားလက်ထက်က မုဆိုးအတတ်ပညာနဲ့လုတ်ကင်စားတောက်နေတဲ့မုဆိုးတယောက်တို့လေထွက်တို့ထဲမှာတို့ကြောင်လေးထဲမှာတပါးတဲ့ဒီကစားကြီးအထုတ်နေတဲ့ယဟန်တော်တပါးယဟန်တော်တပါးဟာလည်းပဲသူလည်းပဲတရားတွေပေါင်းမြောက်လို့ကိလေသာကင်းကွာပြီးယဟန်တာဖြစ်နေပါတယ်အဲဒီလိုတော့ခྱི་တွန်းလာကြတဲ့ပုဂ္ဂိုလ်တွေတောက်သုံးမှုရာအတွက်အဲ့ဒီမထေရကတောက်ရည်ဦးလေးထည့်ထားတယ်တောက်ရည်ဦးလေးနှစ်ဦး မနေ့ဆိုရင်အဲ့ဒီတောက်ရည်ဦးများဆေးကြောပြီးတော့တခါလေရေခွေများဆေးကြောပြီးတော့တောက်ရည်အစ်စ်ထက်ဖြည့်ထားတယ်။ဖြည့်ထားတော့အတွင်းမှာဒီမထေတရားလေးနှလုံးသွင်းနေတဲ့အချိန်မှာဒီလိုတောလိုက်မှုဆိုကတွားရင်လာရင်နဲ့မောပန်းလာတဲ့အခါကလည်းကြတော့အဲ့ဒီတောက်ရည်ဦးကိုဝင်ပြီးတော့ဖွင့်ပြီးတောက်ရည်တောက်တာ။အဲ့ဒီမှာတောက်ရည်ဦးခန့်လိုက်ဘုန်းကြီးတို့အဲ့ဒီအချိန်တုန်းကတော့အုံမုတ်ခွက်ကလေးတွေပေါ့ အဲ့ဒီမှာတောက်ရည်အိုးကိုခတ်လိုက်တယ်ခတ်ပြီးယူလာတယ်ခြေတစ်စက်မှမပါနောက်တစ်ခါဟိုဘက်အိုးကိုဖွင့်ကြည့်တယ်ဖွင့်ပြီးတော့တစ်ခါရခတ်လိုက်တယ်ခြေတစ်စက်မှမပါအဲ့ဒီမှာမုတ်ဆိုးကဘာပြောလဲဆိုတော့အာဒီမြတ်စွာဘုရားရဲ့သားတော်ယဟန်နေအလကားအပြင်းတာပဲသူများလှူတာတန်းတာစားပြီးတော့တောက်ရည်အိုးလေးတောင်ရေခတ်ဖို့မရဘူးရေဖြည့်ဖို့မရဘူးသူမြည်တွန်းတောက်တီးတာပေါ့ အဲ့ဒါကိုအတွင်းကမထေရကြားတယ်ကြားတဲ့အခါကလည်းကြတော့ကြည့်လိုက်တဲ့အခါဩမသေးခင်ကငရဲခံရတဲ့ပုဂ္ဂိုလ်ပါလားပါတယ်လေမသေးခင်ကသူဟာငရဲခံရတဲ့ပုဂ္ဂိုလ်ပါလားကြည်စံသူ့ရဲ့အပူဓာတ်တွေဟာရည်ရည်တောင်ခန့်ချောက်တယ်အဲ့ဒါနဲ့ထွက်လာပြီးတော့တကားရေတောက်ချင်လို့လား ဓမ္မဘုရားရေတောက်ချိန်လို့ရှင်ဘုရားရေရတဲ့ရေဦးတွေကတစ်စက်မှမရှိဘူး။ဩဩဩကဲကဲတကလာလာ။ယဟန်တော်ကသူ့ကိုယ်တိုင်ရေကိုခတ်ပြီးတော့ရော့တောက်ဆိုပြီးတော့သူ့လက်နဲ့ကန်ပြီးတောက်ခံရတယ်။ယဟန်တော်ရဲ့လက်ကလွတ်လိုက်ရင်အဲ့ဒီရေတွေကဘာဖြစ်သွားလဲ။ခန့်လျှောက်သွားတယ်ဖြောက်သွားတယ်။အဲ့ဒီပုဂ္ဂိုလ်ရဲ့အပူဓာတ်တွေအဲ့လိုအပူဓာတ်တွေဖြစ်တော့ သူရေတောက်တာဒီတစ်ခွက်တစ်ခွက်တစ်ခွက်တောင်းပြီးတောက်လိုက်တာရေအိုးနဲ့တအိုးလုံးကုန်သွားတယ်မထေရခတ်ပြီးခတ်ပြီးတောက်တာအဲ့ဒါနဲ့မထေရပြောတယ်ဩတဲ့သင်ကမသိခင်ကငရဲခံနေရတဲ့ပုဂ္ဂိုလ်ပဲဆိုပြီးတော့မထေပြောတဲ့အခါကလည်းကြတော့ထိတ်လန့်တုန်လှုပ်သွားတယ်တုန်လှုပ်ပြီးတော့ငါရဟန်းပြုမှဖြစ်လိမ့်မယ်ထင်တယ်ဆိုပြီးတော့အဲ့ဒီမထေထံမှာတောင်းမှပြီးတော့ရဟန်းပြုတယ် ယဟန်ပြုပြီးတော့ယဟန်တရားတွေအာထုတ်အာထုတ်ပြန်တော့လည်းပဲအကုသို့အာကြီးတော့စိတ်တည်ငြိမ်အောင်ထားလို့ရရလားမရဘူးစိတ်ကိုမတည်ငြိမ်စိတ်မတည်ငြိမ်တဲ့အခါကလည်းကြတော့စိတ်လေးကိုစူးစီးပြီးတော့ရှုမှတ်တယ်မရဘူးစိတ်တွေကပြန့်အဲ့ဒီစိတ်တွေပြန့်ကျဲနေတဲ့အခါကလည်းကြတော့ဝေဒနာတွေကရောမပေါ်ဘူးလားစိတ်တည်ငြိမ်မှုမရတဲ့ပုဂ္ဂိုလ်ကဝေဒနာတွေပိုပြီးပြင်းထန်တယ် စိတ်တည်ငြိမ်မှုရနေတဲ့ပုဂ္ဂိုလ်ဟာဝေဒနာကိုလေးလေးကိုရှုနိုင်တယ်သို့မဟုတ်နိုင်နိုင်နေနေရှုမှတ်နိုင်တယ်အဲ့လိုဝေဒနာကိုလေးလေးကိုရှုထားပြီးတော့လည်းပယ်ထားလို့ရတယ်တမာတိရနေတဲ့ပုဂ္ဂိုလ်အခုသူ့မှာတော့ဘယ်လို့မှလေးလေးကိုရှုလို့မရဘူးဝေဒနာတွေကပြင်းပြင်းထန်ထန်ဖြစ်အဲ့လိုဝေဒနာတွေကသိပ်ပြင်းထန်စိတ်တွေကထွဲဆိုတော့ယဟန်ပြူရတာပင်ပန်းလိုက်တာတရားအထုရတာအလုံးကိုပင်ပန်းတယ် တရားဒီတထိုင်လေးကိုတောင်သူမထိုင်ကျင်တော့ဘူးဒါနဲ့အရှင်ဘုရားတဲ့တပည့်တော်တို့မပျော်တော့ဘူးဗျာအရှင်ဘုရားယဟန်ဘုံကတပည့်တော်မပျော်မွေ့တော့ဘူးတဲ့တပည့်တော်လူထွက်ခြင်းတယ်အေးအေးအေးထွက်တာပေါ့ကွယ်ငါဆုံးကံသွားအောင်မယ်မင်းဆုံးကံပြန်မှထွက်တာပေါ့ဆိုပြီးတော့ကဲအပြင်မှာနဘဲပင်နေခုတ်ထားတဲ့ခြံစည်းရိုးမှာခုတ်ထားတဲ့နဘဲပင်နေအဲ့ဒီနဘဲပင်တွေကို ဟိုပြောရတော့ဘုန်းကြီးတို့ကျက်စုပင်တို့လပဲတို့ဆိုတာဒါတွေကအပေါ်အခွန်ခောက်ကြီးတယ်အဲ့ဒီဟာတွေကိုပုံထားတာလေးကိုကဲမင်းအဲ့ဒီဟာတွေကိုမီးရှို့ရကွာအဲ့ဒါတွေမီးရှို့ပြလဲကျောင်းဝင်ရှင်းထားလိုက်အဲ့တော့လူထွက်ခါနေနေမင်းရှင်းလင်းထားလိုက်ကုသိုလ်ရအောင်ဒါနဲ့မတရားဆုံးခံထွက်သွားတယ်သူမီးရှို့တယ်ဒီကျက်စုပင်တွေဆိုတာအပေါ်ကအစီအကြီးတယ်ဘလို့မှရှုလို့မရရှုလို့မရဘူး အဲ့ဒီမှာထိုင်ရှုဘယ်ကမှရှုလို့မရအောင်စိတ်ပြက်လက်ပြက်နဲ့နေအဲ့ဒီမှာရဟန်းတော်လေးဆုံးကံပြန်လာတဲ့အခါရှင်ဗျာမီးရှုလို့လည်းမရအောင်မီးလည်းမလောင်ပါဘူးဒီအဆိုတွေဘလို့မှမလောင်ဘူးဆိုတော့သူ့ရှေ့တယ်မဲ့ကဲငါရှုပြမယ်ဆိုပြီးတော့အဲ့ဒီမထေရသူဒိဋ္ဌံပြီးတော့မင်းညက်ကြီးငါ့ကိုပေးပါဆိုတော့မင်းညက်လေးပေးလိုက်အဲ့ဒီမှာသူ့ရှေ့တယ်မဲ့အဲ့ဒီမှာမြေကြီးကွဲသွားပြီးတော့အဲ့ဒီကျမှမထေရမင်းညက်ကလေးနဲ့နှိုက်ပြီးတော့ မီးစမီးကဲစလေးအဲ့ဒီမှာမီးညက်ကလေးနဲ့ညှက်ပြီးယူလာတယ်ယူလာပြီးတော့အဲ့ဒီမီးကဲစလေးကိုစောစောကတမနက်လုံးရှို့လို့မလောင်နဲ့အဲ့ဒီထင်းပုံကြီးပေါ်မှာပစ်ချပေးလိုက်တယ်အဲ့ဒီပြစ်ချလိုက်တဲ့မိစမိခဲလေးဟာတခါလေအဲ့ဒီထင်းပုံကြီးကိုပြစ်လိုက်တာနဲ့ရှင်းဆိုအကုန်လုံးပြဖြစ်သွားတယ်။တခါဦးဇင်းကြီးတဲ့တခြားတွေ့ရလားဒီမှာငရဲဆိုတာ ဘလောက်ပူလောင်နေဆိုတာဒီငရဲမီတေးသေးလေးဟာကြည်စမ်းတင်တမနဲ့လုံးရှို့လို့မလောင်တဲ့မိဘုံကြီးကိုပြာဖြစ်ဖြစ်သွားတယ်။အေးငရဲရောက်ရင်ဒီတဲ့ပူလောင်မယ်ပူတယ်လေးခံရမယ်ဆိုကြောက်လန့်ပြီးတော့အဲ့ဒီကြတော့မှဒီမထေအဲ့ဒီယဟန်တော်ဟာတရားတွေကြိုးစားအားထုတ်တယ်။အဲ့ဒီကြိုးစားအားထုတ်တဲ့အခါမှာတာမန်လေးတောင်ကြိုးစားတာမဟုတ်ဘူး။ရေဦးအောင်မှာခံထားတဲ့ကရုတ်ခွေကြီးဘုန်းကြီးတို့တော်ဒီမှာရေဦးအောင်မှာခံထားတဲ့ကရုတ်ခွေဆိုတာ ဘာကောလဲကောက်ရွေးတွေကိုလိမ်ပြီးတော့ခွေထားတာလေအဲ့လိုကောက်ရွေးတွေလိမ်ပြီးခွေထားတော့ရေဝုတ်အောင်မှထားရင်ရေတွေကသူ့စီမှာစိမ့်ပြီးတော့ရေတွေတခါလဲဆူရွှဲနေတာအဲ့ဒီကရုတ်ခွေကိုခေါင်းမှာစွတ်ပြီးတော့ခံအားထုတ်တာဌိနမိတ်တာဝင်မှာဆိုလို့ဘာဖြစ်မှာဆိုလို့လဲဌိနမိတ်တာဝင်မှာဆိုလို့တခါလေခေါင်းကိုကရုတ်ခွေကြီးစွတ်ပြီးတော့ကိုရေတွေကတခါပေါင်းပေါင်းပေါင်းပေါင်းကျနေအဲ့ဒီလိုအားထုတ်တယ် နောက်ပြီးတော့ရေအိုးကြီးကိုတခါနဲ့ကိုရင်ခွင်နဲ့ထည့်ပြီးတော့ကိုပဲအာထုတ်တယ်အဲဒီလိုကိုကြိုးကြိုးစားစားအာထုတ်ပြီးတော့မှသူဟာတရားသိဉာဏ်တူတွေပေါမြောက်သွားတယ်လို့ဆိုပါတယ်ဒါကြောင့်အခုလေးပဲမိမိတို့ရက်ပြီးတော့ရှုမှတ်လို့ခြေပွားကစပြီးတော့အပူတွေတက်လာလို့ရှိရင်မိမိကိုယ်ကိုမိမိတတိပေးဖို့ပါမိမိကိုယ်ကိုမိမိတတိပေးဖို့ပါငရေအပူဟာတိတက်ပူတယ် လောမတနာဂဆိုတဲ့မထေကြီးဟာတကယ်အင်မတန်ပူလောင်လှတဲ့တောင်ထိပ်မှာတက်ပြီးတော့အမိုးအကာမရှိ လွင်တိကောင်ထဲမှာအဘောကာတိကဒူရင်ဆောက်တည်တယ်။ဘာဒူရင်လဲ။အဘောကာတိကဒူရင်ဆိုတာလွင်တိကောင်ကြီးထဲမှာနေရတာ။အရေးအောင်မှမထိုင်ရအောင်။သစ်ပင်ရေးအောင်မှလည်းမထိုင်ရဘူး။ကျောင်းရေးအောင်မှလည်းမထိုင်ရဘူး။ကျောင်းထဲမှာလည်းမထိုင်ရဘူး။လွင်တိကောင်ကြီးထဲမှာ အင်မတန်ပူလောင်အင်မတန်ပူလောင်တဲ့ခါကာလကြတော့ချွေးတီချွေးပေါက်တွေဟာအဲ့ဒီလောမတနာကမထေကြီးရဲ့မွေးညင်းပေါက်တွေကနေပြီးတော့ချွေးတီချွေးပေါက်တွေတခါလေစီးနေတာအဲ့ဒီမှာအခြားခြားကျောင်းတွေမှာသင်္ကန်းကျောင်းလေးတွေမှာအထုနေကြတဲ့တန်ဃာတော်များကအရှင်ဘုရားရာသီဥတုကပူပြင်းလာပါတယ်တပေါင်းတကူနေလေဖြစ်ပြန်တောင်ထိတ်လေဖြစ်ပြန်အင်မတန်မှပူလောင်လာပါဒါကြောင့်အရှင်ဘုရား အရေးကလေးမြန်နေပြီးတော့အထုတ်ရင်အဆင်ပြေပါလိမ့်မယ်ဗျာလျှောက်ကြတော့ငါရှင်တို့တင်တို့ရောငါရောဟာငရဲကိုအကြိမ်ကြိမ်ဖန်ဖန်ရောက်ခဲ့ကြပြီငါနောက်တစ်ခေါက်ငရဲကိုမသွားကျင်တော့ဘူးငရဲအပူကိုငါမခံလို့တော့ဘူးတဲ့ဒါကြောင့်တဘာဝရဲ့ဖောက်ပြန်တဲ့အပူကိုပဲငါသိခံပြီးရှုမယ်ဟောကိုကိုကိုပြန်ပြီးဆင်ញင်ပေးတာ ကိုကိုကိုပြန်ပြီးတော့တတိပေးပြီးတော့ရှုမှတ်သွားတာအခုလည်းပဲမိမိတို့ဒီမှာပူလောင်တဲ့ဝေဒနာတွေပြင်းထန်စွာခံစားရရင်လည်းပဲအဲဒီလိုမိမိကိုယ်ကိုမိမိခါနဲ့ငရဲအပူနဲ့နှိုင်းစာကြည့်ပြီးတော့တိခံပြီးတော့ရှုမှတ်သွားရင်ယုံနံဖြစ်ဖြစ်သဘောတွေကိုယ်တိုင်မတွေ့နိုင်ဘူးလားကိုယ်တိုင်တွေ့နိုင်တယ်လေဘုန်းကြီးတို့အဲဒီတော်ကူးဆရာတော်ကြီးဆိုတာကျေးဇူးတော်ရှင်မာစီဆရာတော်ဘုရားရဲ့ဥပနိဒယအတိုင်း ကိုယ်တိုင်တတိပဋ္ဌာန်တရားတွေကိုပြည့်ပြည့်ဝဝကျင့်ကြံအားထုတ်ကျင့်ကြံအားထုတ်ပြီးလာလာသမျှတပြည့်ယဟန်ရှင်လူတာဝကတွေကိုဟောပြောညွှန်ပြတဲ့အခါမှာဣရိယာပု၄ပါးစလုံးအထူးညွှန်ပြပါတယ်ထိုင်တဲ့ဣရိယာပုရတဲ့ဣရိယာပုဈဉ္ဉံဣရိယာပုလျှောင်းတဲ့ဣရိယာပုအကုန်လုံးရှိမှတ်ဖို့သို့တော်လည်းပဲအဲ့ဒီဆရာတော်ကြီးဟာရက်တဲ့ဣရိယာပုကိုအထူးပြုပြီးတော့ညွှန်ကြားတယ်။ဘာဣရိယာပုကိုအထူးပြုတာလဲ။ ရက်တဲ့ဣရိယာပုလေးကိုထူပြုတယ်။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများလည်းပဲရက်တဲ့ဣရိယာပုလေးကိုလည်းကြိုးစားကြည့်ပါ။အဲဒီမှာမာစီဆရာတော်ဘုရားကြီးကအဲဒီတောကူးဆရာတော်ဖြစ်တဲ့ပုဂ္ဂိုလ်ကိုရက်တဲ့ကမ္မထံနဲ့အထူးပြုပြီးညွှန်ပြတယ်ဆိုတာဟုတ်သလား။ဟုတ်ပါတယ်ဗျာ။ဘာကိုဘာကြောင့်ရက်တဲ့ကမ္မထံကိုအထူးပြုပြီးညွှန်ကြားတာလဲဆိုတော့ညာသောအဖြစ်ဗျာတဲ့ ယောဂီများဟာဝရိယနည်းကြပါလေဝရိယနည်းတဲ့အခါမှာထိုင်ကမ္မထမ်းကြတော့အိမ်ငိုက်တာနဲ့စိတ်ထွက်တာနဲ့အချိန်ကြီးကုန်ပါလေဗျာဒါဟုတ်ဟုတ်သလားမသိဟုတ်လားမိမိတို့ကိုယ်တိုင်ကဝန်ကံမဖြစ်မှာဘုန်းကြီးကပြောရင်တစ်ဖက်သက်ဖြစ်နေမှာဆိုလို့အဲ့ဒီမှာဆရာတော်ကြီးကပြောတာထိုင်တဲ့ဣရိယာပုံနဲ့ရှုမှတ်ရင်ဝိရိယတွေနည်းပြီးတော့ ချိနမိတ်တာတွေဝင်ပြီးငိုက်တာနဲ့စိတ်ထွက်တာနဲ့ဒါနဲ့ပဲအချိန်ကြီးကုန်လုံးကုန်လုံးသွားလို့ရက်တဲ့ကမ္မထံကတော့ရက်တဲ့ဣရိယာပုကတော့ဝရိယရော့လို့မဖြစ်ပါဗျာဝရိယရော့လိုက်လို့ငိုက်လိုက်တာနဲ့ပြစ်ကြသွားမယ်အဲစိတ်ကထွက်သွားလို့တခြားရောက်သွားတာနဲ့တတိလွတ်သွားတာနဲ့ဘေးကိုလဲသွားမယ်ရိုင်သွားမယ်အဲလိုဆိုတော့သူဟာဝရိယကိုမလျှော့ရဲပါဘူးဗျာဒါကြောင့်တပည့်တော်ရက်တဲ့ကမ္မထံကိုမိမိကိုယ်တိုင်လည်းအထူးပြုပြီးစူးစမ်းပြီးတော့ လာလာသည်မြယဟန်ရှင်လူယောဂီများကိုလည်းပဲဒီရက်တဲ့ကမ္မထံကိုပဲအတုပြုပြီးတော့ညွှန်ကြားတဲ့အကြောင်းကို မာသီဆရာတော်ဘုရားကြီးကိုလျှောက်ထားတော့မာသီဆရာတော်ဘုရားကြီးတာရုခေါ်ပါတယ်တာရုခေါ်ပြီးတော့အရှင်ဘုရားညွှန်ကြားတာမှန်တယ်မြတ်သောအပြင်ဝိရိယနေကြအဲဒါရက်တဲ့ကမ္မထံကတော့ဝိရိယရောလို့ကိုမဖြစ်တာပဲတဲ့ကောင်းပါလေဒီတိုင်းပဲ ဆက်ပြီးတော့မိမိသဘောကျသလိုညွှန်ကြားနိုင်ပါတယ်ဒါတတိပဌာနာသုတ်တဒေသနာတော်မှာလာတဲ့အတိုင်းပါပဲဆိုပြီးတော့ဆရာတော်ဘုရားကြီးကမရှိပါဒါကြောင့်ဒီဆရာတော်ဘုရားကြီးဟာသူ့ရဲ့တသက်တာလုံးသူကိုယ်တိုင်လည်းရက်ကမ္မထံကိုထူးပြုပြီးအာထုတ်တယ်ထိုင်ကမ္မထံနေရောလျောင်းတဲ့ကမ္မထံနေရောဈဉ္ဉံကမ္မထံနေရောအကုန်ပြုပါလာနာသမ ्या ယောဂီများကိုလည်းပဲဣရိယာပု၄ပါးသလိုညွှန်ကြားတယ်သို့တော့အထူးပြုပြီးတော့ညွှန်ကြားတာကတော့အဲ့ဒီရက်တဲ့ကမ္မထံ ရတဲ့ကမ္မထံဟာဌိနမိတ်ဝင်မဲ့အချိန်တွေကိုဆရာတို့ကြီးရဲ့ရတဲ့ကမ္မထံပေးပါတယ်။အာယုစောစားပြီးတဲ့အချိန်ဆိုရင်ဝမ်းထဲမှာအစာတွေရောက်သွားတော့ဌိနမိတ်မဝင်ဘူးလား။ဒီအဲ့ဒီအချိန်ကိုသူကရတဲ့ကမ္မထံပေးတာ။နေ့ဆွမ်းစားပြီးတဲ့အချိန်အဲ့ဒီအချိန်မျိုးမှာဌိနမိတ်ဝင်တယ်။အဲ့ဒီအချိန်မျိုးမှာရတဲ့ဣရိယာပုံနဲ့ရှုမှတ်ဖို့ညွှန်ကြားပေးတယ်။အေးညပိုင်းအချိန်တွေမှာဌိနမိတ်ဝင်တယ်။အဲ့ဒီအချိန်တွေမှာရတဲ့ဣရိယာပုံနဲ့ရှုမှတ်ဖို့ညွှန်ကြားပေးတယ်။ အဲ့လိုရှုမှတ်တဲ့အခါမှာလည်းပဲသူကိုယ်တိုင်အဲ့ဒီဘဝဉ္ဇဉ်မှာဈဉ္ညာရှောင်အဲ့ဒီမှာယောဂီကစိတ်လျှော့တော့မယ်ထင်လိုက်လို့ရှိရင်ယောဂီကိုနောက်ကနေပြီးတတိပေးတယ်။ငရေပူဟာတီးတဲ့ပူတယ်။အဲ့ဒီပူကိုမခံရင်တိခံလိုက်ဒီပူလေးတိခံလိုက်ဒီပူလေးတိခံလိုက်ဆရာတို့ရ။အဲ့ဒါနဲ့တိခံတိခံပြီးရှုတာယောဂီတွေကိုဘုန်းကြီးမေးကြည့်ပါနဲ့လာတဲ့ပုဂ္ဂိုလ်။၄နာရီလောက်ထိအောင်လို့ရတယ်။ ၄နာရီလောက်ထိအောင်တော့သူတို့ရက်ပြီးတော့ရှုမှတ်နိုင်ခဲ့တယ်၄နာရီဆိုတာမနည်းပါဘူးဘုန်းကြီးတို့ရက်ပြီးရှုမှတ်တာတနာရီတနာရီကျော်ဆိုအလွန်ပူလောင်နေပါပြီအဲ့ဒါကိုသိခံပြီးရှုမှတ်ရတာသူတို့လည်းဒါကြောင့်အဲ့ဒီဆရာတော်ဘုရားကြီးကြတော့ရက်တဲ့ဣရိယာပုကို24နာရီလုံးလုံးရှုမှတ်နိုင်တယ်ဘယ်လောက်ရှုမှတ်နိုင်လဲ24နာရီတဲ့ဣရိယာပုကိုတကယ်နိုင်နေတော်မူတဲ့ဆရာတော်ကြီးထိုင်ဣရိယာပုဆိုရင်လေ24နာရီလုံးလုံး ထိုင်ဣရိယာပုနဲ့ရှုမှတ်နိုင်တယ်အဲ့လောက်ထိအောင်နိုင်နေတော်မူပါတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများဒီထိုင်တဲ့ဣရိယာပုနဲ့ရှုမှတ်လို့တရားတွေ့နိုင်တယ်လို့သိနိုင်တယ်လို့တရားတွေရနိုင်တယ်လို့ရက်တဲ့ဣရိယာပုနဲ့ရှုမှတ်ရင်ရောတရားတွေမရနိုင်ဘူးလားတရားတွေမတွေ့နိုင်ဘူးလားတွေ့နိုင်ပါတယ်ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကပဗ္ဗန္ဓဝါတိတိတ်တဆိုတဲ့မထေရတပါး သူဟာတပန်းနဲ့ဤကစားရီတရားကျင့်မှုအတွက်သင်္ကန်းကျောင်းရှာတဲ့အခါမှာလိုင်ကူတစ်ခုကိုသွားတွေ့တယ်။အဲဒီမှာလိုင်ကူတစ်ခုကိုသွားတွေ့တဲ့အခါအော်ဒီလိုင်ကူတရားအထုတ်အောင်သိကောင်းပါပဲ။သို့တော်လည်းပဲဒီနန်းပတ်ဝန်းကျင်မှာဆွမ်းခံစားဖို့အတွက်တိုးတေးဒီပါရီများရှိမလားလူနေအိမ်များရှိမလားကြည်အောင်ပါပဲဆိုလက်ပတ်ချလိုက်တော့ တောထဲမှာသစ်ခင်းဆိုင်နေတဲ့တိုးတယ်လေးတရေတွေ့တဲ့အခါကျတော့အဲ့ဒီသွားတော့အဲ့ဒီကဒကမာကြီးဟာလည်းပဲတရားတရားအင်မတန်ထက်သန်တဲ့ပုဂ္ဂိုလ်ဆိုတော့အရှင်ဘုရားအရှင်ဘုရားတရားအထုတ်မယ်ဆိုရင် တပည့်တော်တို့ဆွမ်းအတွက်ဘာမှကြောင်းကြတော်မမူပါနဲ့တပည့်တော်တို့လူတန်းပါမယ်တပည့်တော်တို့စားတာကိုရှင်ဘုရားဖုံးပေးရပါမယ်လူပါမယ်ဗျာရှင်ဘုရားတရားအထုတ်လို့ကထုတ်ပါဆိုတော့ဝမ်းမြောက်ဝမ်းသာနေပဲအဲ့ဒီလိုင်ကူလေးပြန်သွားလိုင်ကူရောက်တဲ့အခါကျတော့အဲ့ဒီလိုင်ကူမှာစောင့်နေနတ် သီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်များကြွလာတဲ့အခါကျတော့အဲ့ဒီပုဂ္ဂိုလ်ရဲ့မြင့်တဲ့နေရာမြတ်တဲ့နေရာကနေလို့ရပါမလားမရတော့မနေနိုင်ဘူးနေရာရွှေ့ရတယ်အဲ့ဒီမှာနေရာရွှေ့ရတယ်အဲ့ဒီလိုင်ကူကနေပြီးတော့နေရာလေးရွှေ့ပြီးတော့သူ့မှာအောင့်နှက်ဖြစ်တဲ့အတွက်ကြောင့်မို့အောင့်နှက်တွေဟာသားတွေသမီးတွေနဲ့နေကြတယ်မိသားစုတွေလိုပဲလူတွေလိုပဲအဲ့ဒီလိုနေကြတဲ့အတွက်ကြောင့်မို့အဲ့ဒီမှာသားလေးတွေသမီးလေးတွေနဲ့နေရာရွှေ့ရတော့ တဏှာမှတဏှာကိုနေရာလေးနေနေချမ်းနေရာကရွှေ့ရပြီဆိုရင်အခက်ခဲတွေမကြုံရဘူးလားကြုံရတာပဲလေတလားလောက်ဆိုတာတောင်မှအထာမကြနိုင်အထိုင်မကြနိုင်ဟုတ်တယ်မလားအခုဘုန်းကြီးတို့ယောဂီများလည်းပဲကိုထိုင်နေကြနေရာလေးသူများထိုင်ရင်သိမကျင်တာဟမ်အခမ်းမပြောနဲ့နေရာရွှေ့ပြီးဟိုကဒီနားနေရာလေးကိုကိုထိုင်နေကြနေရာလေးသိပြင်လူထိုင်ရင်ကိုပဲနောက်ကနေတခါလဲစောင့်ကြည့်စောင့်ကြည့်နေအဲ့ဒါသူလည်းထားရောကဝင်ထိုင်နေလိုက်တယ် ဘုန်းကြီးဘုန်းကြီးရဲ့ဒီရွှေမင်းဝန်ရိပ်တာမှာဘုန်းကြီးမရောက်ခင်ကအဲ့ဒီရိပ်တာမှာသီလရှင်ဆရာကြီးဆရာလေးအများကြီးရှိတယ်ဘုန်းကြီးလာတဲ့အချိန်မှာ40လောက်ရှိတယ်ဒါပေမဲ့ဘုန်းကြီးရောက်လာတဲ့အချိန်မှာပဲတဖြည်းဖြည်းနဲ့နေရာတွေပြောင်းကုန်ကြတယ်ဘာကြောင့်လဲဆိုတော့ဒီဆရာတော်လာရင်တော့ငါတို့မသက်တာတော့စီကံကြီးတယ်ဒီဆရာတော်ကစီကံနဲ့ဂိုင်တော့မှာပဲဆိုပြီးသူတို့ကလည်းအားလုံးဘုန်းကြီးနဲ့ မာဇီတာကြီးထဲမှာအထုတ်ထားတဲ့ပုဂ္ဂိုလ်တွေဆိုတော့အကြောင်းကိုသိနေတော့အဲ့ဒါဘုန်းကြီးရောက်တာနဲ့ပဲဟိုရွှေကြီးရွှေရွှေကြပြောင်းကြနဲ့အဲ့ဒီမှာ20ကျော်လောက်ကြံရစ်တယ်တရားရှင်ကြီးကြီးတဲ့ပုဂ္ဂိုလ်ကြီးကြံရစ်တယ်ငယ်တဲ့ပုဂ္ဂိုလ်ကြီးပြေးကြတော့မှာအဲ့ကြံရစ်တဲ့အခါကလည်းကြတော့ဘုန်းကြီးကကဲသာသနာမှနေတဲ့အခါကလည်းမှာပရိယတ္တိပရိပတ်တိခန္ဓာဒုဒဝိပဒနာဒုဒဆိုတဲ့ဒုဒနှစ်ပါးရှိတယ်အဲ့ဒီဒုဒနှစ်ပါးမှာ တပါးပါးတော့ဆောင်းမဖြစ်မယ်အဲတော့ဒီလိုအသက်ရွယ်ကြီးနေကြပြီဖြစ်တဲ့အတွက်ကြောင့်မို့စာပေသင်ကြားပို့ချမှုလည်းမဖြစ်တော့ဘူးဒါကြောင့်တရားအထုတ်ကြမယ်တနေ့ကိုအနည်းဆုံး၄ချိန်အထုတ်ကြမယ်ဆိုပြီးတော့သူတို့ကို၄ချိန်ပေါ့သူတို့ ਨੇ အတူဘုန်းကြီးကိုယ်တိုင်လည်းပဲအတူအထုတ်ပါအဲလို၄ချိန်၄ချိန်အထုတ်တဲ့နေရာတိုင်းကတခါတည်းဟန်သူတို့မလာခင်ဘုန်းကြီးစောင့်နေအနေနဲ့ကြရထံကုံပေါ်ထိုင်ပြီးတော့သူတို့စောင့် စောင်းတဲ့အခါမှာအဲ့ဒီတိလရှင်ဘွားတွေလာတယ်။လာပြီးတော့မြသူထိုင်နေကြနေရာကိုသိမြင်ပုဂ္ဂိုလ်ကခင်းခင်းတိုင်ရင်ကောက်ပြီးလွန့်ပြိတ်တယ်။ဘုန်းကြီးဘုန်းကြီးကြည့်အင်းသူတို့ပြောလို့လည်းမဖြစ်ဘူးတက်ကလည်းကြီးကြတဲ့ပုဂ္ဂိုလ်ကြီးဆိုတော့ဒါပဲကြည့်နေတယ်။သူထိုင်နေကြနေရာကိုသိမြင်ပုဂ္ဂိုလ်ခင်မရောက်နေကောက်လွန့်ပြစ်လိုက်တာပဲအဲ့ဒါဘသူဟာတော့ဒီမှာတန်တီနေရာသူ့နေရာလို့ပြောတာမဟုတ်ကောက်လွန့်ပြစ်တယ်။ဒါမှမဟုတ်ကိုယ်နေရာလေးကိုဆိုရင်ဘယ်မှမရွှေ့ချင်ကြဘူးလေ။ အခုဒီမှာဒီနတ်မိသားစုဟာဒီတန်ယဟန်တော်လေးလာလို့ယဟန်တော်လေးရဲ့သီလသမารီပညာကုန်ကြောင့်သူမနေနိုင်လို့ရွှေ့ရတဲ့ခါကြတော့စိတ်ထဲမှာကျဉ်းတလားမကျဉ်းတော့ဘူးလားကျဉ်းတာဘူးဒီနတ်ကလုံးဝမကျဉ်းတော့ကလေးတွေကလည်းအိမ်ပြန်မယ်အိမ်ပြန်မယ်နေပါအောင်ကွယ်ဒီကိုယ်တော်လေးနေနိုင်မှာမဟုတ်ပါဘူးခဏပါနေပါအောင်ခဏဆောင်ပါအောင်နေပါအောင်ကွယ်သားတွေသမီးတွေချော့ ဘာကြောင့်လဲဆိုကိုယ်နေရာမဟုတ်တော့မနေခြင်းဘူးပေါ့ဂရိတွေကမပြောဘူးအိမ်ပြန်မယ်ကြီးတယ်ပြောတယ်အဲ့လိုဆိုတော့ဒီကိုယ်တော့ပြန်မလားလို့စောင့်ကြည့်နေတာတရက်ကနှစ်ရက်နှစ်ရက်ကသုံးရက်တစ်ပတ်လောက်ရှိမပြန်ပြန်မှုအခြေအနေမြင်ဘူးဘာကြောင့်လဲဆိုတော့ဟိုနန်းကတခါလေတခင်းလုံနေတဲ့တဲရပုဂ္ဂိုလ်ကဆွမ်းကွမ်းနေထောက်ပံ့ပြီးတော့လှူဒန်းနေတဲ့အတွက်ကြောင့်မို့သူမပြန်လာပဲငါတော့အဲ့ဒီအိမ်ကရှိတဲ့သာသမီတွေကတရားရောက်ကိုငါကင်မပဲ နတ်ကကင်တော့မှနတ်လုတော့မှအဲ့ဒီမှာလေပင်ကိုလိန်ထားလိုက်တယ်။ตาကြည်လေးဖြစ်တဲ့ပုဂ္ဂိုလ်လေပင်လိန်ထားလိုက်တဲ့ခါကျလေပင်ကြီးလိန်နေတော့ပါဇက်ရောပိတ်လို့ရသေးလား။မရတော့ပါဇက်ကြီးကလည်းဒီခါလေးကျွဲဆောင်ပြီးတော့လေပင်လိန်ခံတာမျက်လုံးလည်းပိတ်လို့မရအဲ့ဒီတော့မျက်ရည်တွေထွက်တရည်တွေထွက်နှက်ရည်တွေထွက်အဲ့ဒီလိုနဲ့နေရထိုင်ရတာဟိုမှာစားလို့လည်းပဲထမင်းကျွေးလို့လည်းပဲမလွယ်ခွန့်ပေးခွန့်ပေးပြန်တော့လည်းပဲအထက်တဝက်အောက်တဝက် အဲ့ဒီလိုဆိုတော့ဘရောခက်ခဲဖြစ်နေတာပေါ့လေအခက်ခဲဖြစ်နေတဲ့ခါကျတော့ဘယ်လိုလုပ်ရပါမလဲတိုးထဲမှာလည်းဖြစ်ပြန်ဆိုတော့အဲ့ဒီမှာနတ်ကနေပြီးတခါပူးပြီးပြောပြန်တယ်နင်တို့နင်သားလေးပျောက်ချင်ရင်တဲ့နင်တို့စီမှာလာပြီးဆုံးခံနေတဲ့ကိုရောစီကစီတောင်းတဲ့ဘာတောင်းခိုင်းတာလဲစီတောင်းခိုင်းတာရဟန်းတော်တို့မြည်သည်စေဝါမကုတရဘူးရဟန်းတော်များဟာစေဝါမကုတရဘူး အဲ့ဒီမှာဈေးတောင်းဆိုတော့အဲ့ဒီဒကမာကြီးကလည်းပဲယဟန်တော်တွေနဲ့ဘာမှယဟန်တော်တွေကြီးကပစ္စည်းပစ္စည်းအကိုလူကျင်တဲ့ဆန္ဒမရှိတော့လူကျင်မှုမတောင်းကျင်ဘူးကဲအဲ့လိုဈေးမတောင်းကျင်ရင်တဲ့ယဟန်တော်တွေယဟန်တော်တွေကတောရဆောက်တည်တဲ့ပုဂ္ဂိုလ်တွေဆိုတာကရိုးနာလေးတွေပေါ့အေးပတ်မှဆိုလို့အဲ့ဒီမှာကရိုးနာလေးတွေပါတတ်တယ်အဲ့ဒီနာလေးကိုတင်သားရဲ့နှာခေါင်းဝါးလေးတင်ပြီးတော့မှုတ်လိုက်အဲ့ဒီမှာဖြောက်သွားလိမ့်မယ် အဲ့ဒါအဲ့ဒီကိုလိုလေးစီကအဲ့ဒီနှာတောင်းပေါ့တောင်းဒါလည်းမတောင်းညင်ဘူးတဲ့ဒီကမာကြီးကတော်တော်တော်တာပဲများသောအားဖြင့်တော့ဘုန်းကြီးစီကပြည့်စည်ဆိုရင်လူချင်းကြတာများတာဘုန်းကြီးစီကဆိုလကားနဲ့လကားလောက်လူချင်းနေကြတာဒါပေမဲ့ဒီကမာကြီးကဘုန်းကြီးပြည့်စည်မလူချင်းဘူးတဲ့ဘာမှမလူချင်းဘုန်းကြီးစီကဘာမှတောင်းညင်ဘူးတဲ့အဲ့ဒါနဲ့ကဲကဲဒီလိုဆိုရင်နေရေတော့ဖြစ်မှာပေါ့အဲ့မှာဘုန်းကြီးရဲ့ခြေတော့ကိုအဲ့ဒီကိုတော်လေးရဲ့ခြေတော့ကိုဆေး ခြေစည်းရည်လေးရလို့ရှိရင်အဲ့ဒီခြေစည်းရည်လေးနဲ့တင်သားကိုတောက်လိုက်ဒီယောဂပြောင်းလိုက်မယ်ဆိုတော့ဒါဆိုရင်တော့ဒါလောက်ကတော့ရတယ်အဲ့ဒါနဲ့ပဲကိုလိုလေးဆုံးခံကြွကြွလာတဲ့အခါကျတော့ခုံလေးခင်းခုံပေါ်မှာမိမိရဲ့တပည့်ကလေးခင်းထားပြီးတော့အဲ့ဒီမှာခုံပေါ်မှာကြွထိုင်ခြေတော်လေးတွယ်လန်းလေးချတာတော့ရှင်ပြားတဲ့လေကြားတွေကလာတော့ရှင်ဘုရားခြေတော်ကြီးရှုနေပါလေဘေးကုန်လိမ့်မယ်ဗျာတပည့်တော်ကြီးဆေးအောင်မယ်ဆိုပြီးတော့တက္ကမကြီးကအပေါ်ကနေရေလောင်း အောက်ကနေပြီးခွန်းနဲ့ခံထားတယ်ခံထားပြီးတော့သူ့သားလေးကိုတောက်လိုက်တဲ့အခါပျောက်သွားတယ်အဲ့ဒီမှာကိုရောလေးကိုစွမ်းမြလူတန်းဆက်ကပ်ပြီးတဲ့အခါကျတော့ကိုရောလေးသူ့ရဲ့နေရာဌာနလိုင်ကူပြန်လာလိုင်ကူပြန်လာတဲ့အခါကျတော့လိုင်ကူစောင့်တဲ့နတ်ကပေါ့ဝါကနေပြီးတော့ဘယ်နဲ့လဲဆေးဆရာကြီးပြန်လာပြီလားလို့မေးတယ်ခနဲ့တက်တက်မေးလိုက်တာအဲ့ဒီကြတော့မှကိုရောလေးကအတန်ပဲကြားနေတာလေမြင်ရတာမဟုတ်တော့သင်ဘသူလဲ ကျွန်ုပ်ဟာဒီလှိုင်ငူကို စောင့်တဲ့နတ်ပဲဘာကြောင့်ကျွန်ုပ်ကိုဆေးเสียခေါ်တာသင်ဆေးကုလို့လေကျွန်ုပ်ဆေးမကုငါဆေးမကုဘူးငါဟာယဟန်ပြောရရင်တော့ငါဟာယဟန်ဘုန်းကြီးမဟုတ်ဘူးဘုန်းကြီးကတော့ကိုရင်ကုမှာဘောဘုန်းကြီးအောင်ဟုတ်တယ်မဟုတ်လားဘုန်းကြီးတဲ့လူလုံးပါဘူးအဲ့တော့ယဟန်ငါဟာယဟန်ဖရာသားတော်ယဟန်ငါဆေးမကုဘူးဟုတ်ဘူးစဉ်းစားပါအောင်လေသင်ဆေးမကုဘူးငါဘယ်တော့မှမကုခဲ့ဘူး ကဲဒီလိုဆိုရင်ဒီကနေ့ရောတင့်ဆုံးကရင်ကကလေးကိုမကုခဲ့ဘူးလားငါမကုခဲ့ဘူးကဲတင့်ရဲ့ခြေစည်းရည်နဲ့ဟိုမှာတောက်လို့ပြောက်သွားဒါဟာသူ့ဟာသူငါပြောကမပါအောင်ငါလုံးလာကြောင်းကြဆိုင်မှုမပါအောင်ငါကနေပြီးတော့ဒီခြေလေးကိုဆေးလိုက်ဆေးပြီးတော့ဒီရည်လေးယူပြီးတောက်ပေးလိုက်လို့ငါမပြောဘူးငါကြောင်းကြမှုငါကြောင်းကြမှုလုံးလာပြောကဘာမှမပါတဲ့အတွက်ငါလည်းဘာမှမဆိုင်ဘူးငါဆေးမကူဘူးပေါ့အဲ့ဒီကြတော့မှကိုတော်လေးကစဉ်းစား ယဟန်တို့မိသည်စီလင်မကူကောင်းဘေရင်ဓာတ်ရိုက်ဓာတ်စင်ယရနာဒီပံဖျောင်းနိုင်စသည်ဒါတွေနဲ့မဆိုင်ဘူးယဟန်နဲ့မဆိုင်ဘူးရသောအပြင်ခေတ္တတရားဓမ္မများကလည်းပဲအဲ့ဒီလိုပုဂ္ဂိုလ်မျိုးမှငါတို့ရဲ့အကျိုးကျေးဇူးကိုကြည့်တဲ့ပုဂ္ဂိုလ်ဆိုပြီးတော့ပူကြည်ညိုတတ်တယ်။တကယ်တမ်းကျတော့အဲ့ဒီလိုဒီစေဝါများကုသကိုယ့်ရဲ့အသက်ကိုကယ်လိုက်လို့စေဝါကုသပေးလို့ကျေးဇူးရှိတဲ့ပုဂ္ဂိုလ် ကိုယ့်ကိုဘေးရင်ရရာတွေပေးလို့ယာဓုတွေရတယ်ဓမ္မမှုစည်းပွားတွေဖြစ်တယ်လို့ကိုယ့်ကိုယုံကြည်နေတဲ့ပုဂ္ဂိုလ်အဲလိုဆိုတော့ကိုကကြောင်းကြီးကံကြီးဆောက်လို့လူကိုကတော့ကုသိုလ်တော် ဖြစ်တယ်ဒါပေမဲ့လို့အဲ့ဒီယဟန်တော်မှာတော့ဒီလိုဆေးကုလို့ကိုယ့်ကိုလှူတယ်သို့မဟုတ်ဒီမှာဘေးရင်ဟောပေးလို့ဓာတ်ရိုက်ပေးလို့ယရနာဒီပံဖျောင်းနိုင်ကြောင့်စည်းပွားတက်လို့ဆိုပြီးတော့ကြောင်းဆောက်လှူရင်ကြောင်းမော်အတက်မပြောနဲ့အရေးနင်းတာတောင်အဘတ်တင်နေတယ် ယဟန်တော်မှာတော့အပြစ်ကြီးတယ်ပဲကဲလူကတော့သူ့ဟာသူကုသိုလ်ရခြင်းလို့လုပ်လိုက်တာပဲဒါပေမဲ့လို့ဒီယဟန်တော်မှာတော့အပြစ်ကြီးတယ်ပဲဒီလောကီကိစ္စနဲ့ပြောဟောပေးလို့ကိုယ့်ကိုဒီလိုလုပ်ပေးတယ်ဒီလိုကြောင်းကြီးဆောက်ပေးတယ်ဒီလိုဆွမ်းနေကတ်တယ်ဆွမ်းဟာလည်းပဲဆွမ်းလုပ်တိုင်းဆွမ်းလုပ်တိုင်းအဖတ်ကြီးတယ်ပဲအဖြစ်တည်ကြီးတယ်ပဲအဲ့ဒီလောက်ကိုပြစ်ကြီးပါလေဒါကြောင့်ဒီယဟန်တော်လေးဟာငါဟာယဟန်ဖြစ်တယ်ငါဟာပေးတယ်မဟုတ်ဘူးအဲငါဟာစိမကူအဲ့ဒီမှာပြန်ပြီးတော့ဩဒီနတ်ဟာ ငါ့ကိုအပြစ်ရှာနေတဲ့နတ်ပဲငါရဲ့တီလာတွေသာသနာတော်ဝင်ရောက်လာတဲ့အချိန်ကစပြီးတော့ငါတီလာတွေညင်နွမ်းတာများရှိသလားကျိုးတာပေါက်တာဆွမ်းတာကွက်တာကြောင်တာကြားတာပြက်တာရှာတာရှိသလားကြည့်လိုက်တယ်တီလာတွေစင်ကြဲနေတာတွေ့ရတယ်မိမိတီလာစင်ကြဲနေတာတွေ့ရတော့အဲ့ဒီယဟန်တော်လေးရဲ့စိတ်ထဲမှာဝမ်းသာမလားဝမ်းနည်းမလား အဲ့ဒီဝမ်းသာမှုပီတိပါမောဇ္ဇာတွေဖြစ်တာအဲ့ဒီဝမ်းသာမှုပီတိပါမောဇ္ဇာတွေဖြစ်ပြီးတော့အဲ့ဒီမှာလှိုင်ကူရဲ့ဘဝမှာရန်ရင်နဲ့အဲ့ဒီပီတိမှတဆင့်ရှုမှတ်သွားတာဝိပဿနာအဲ့ဒီမှာဝမ်းသာစိတ်လေးကိုရှုမှတ်တဲ့အခါဝမ်းသာစိတ်လေးပေါ်လိုက်ပြောင်းလိုက်ပြောင်းလိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်နဲ့အဲ့ဒီကနေပြီးတော့ခန္ဓာပေါ်မှာညံဆိုင်ပြီးတော့ပေါ်ခိုက်အာယုံလေးတွေရှုရင်းရှုရင်းနဲ့ပဲမကြာမီမှာပဲကိလေသာအသောကုန်ခံပြီးရဟန္တာဖြစ်သွားတယ် ထိုင်ရှုမှတ်ရင်လားရက်ရှုမှတ်ရင်လားဒါကြောင့်ရက်ပြီးတော့ရှုမှတ်ခြင်းအပြင်လည်းပင်တရားရနိုင်သလားမရနိုင်ဘူးလားရနိုင်တယ်တရားတွေရောမတွေ့နိုင်ဘူးလားတွေ့နိုင်ပါတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများဒီရက်တဲ့ဣရိယာပုဂ္ဂလေးနဲ့လည်းပဲမလွတ်အောင်တတိဥစည်းတဲ့စိတ်ကလေးနဲ့ရှုဖို့မလိုဘူးလားရှုတဲ့အခါမှာဘုန်းကြီးစောစောကပြောတဲ့အတိုင်း ရက်တဲ့အမူအရာတိုင်းဟာကိုဈဉ္ညာသွားတော့မယ်ဆိုရင်လည်းဈဉ္ညာလမ်းမှာရက်တယ်ဟုတ်တယ်မလားဈဉ္ညာဆုံးပြီဆိုရင်လည်းဆုံးတဲ့နေရာမှာမရရဘူးလားဟေးရရတယ်မိမိအခန်းကိုပြန်တဲ့အခါမှာလည်းအခန်းဘောဝါမှာတကားဘောဖွင့်ဖွင့်မဲ့နေရာမှာရရတယ်ပိတ်မဲ့နေရာမှာရရတယ်ဂရင်နှန်းရောက်ပြန်တော့လည်းပဲဂရင်မော်ထိုင်မှုတွေရရတယ်အဲ့ဒီမှာဒီရက်တဲ့အမူအရာလေးတွေပြူတိုင်းပြူတိုင်းပေါ့ရေတောင်းမယ်ဆိုရင်လည်းပဲရေဥစဉ်နဲ့ရရတယ် အဲဒီတော့ကိုရက်တဲ့နေရာတိုင်းရက်တဲ့နေရာတိုင်းကိုရှုပါနောက်အထူးပြုပြီးတော့ရှုမယ်ဆိုရင်မိမိအာယုံဖုံးပေးပြီးတဲ့အချိန်ထိနာမိတာဝင်တဲ့အချိန်နောက်ပြီးတော့နေစောဖုံးပေးပြီးလို့ထိနာမိတာဝင်မဲ့အချိန်ညပိုင်းထိနာမိတာဝင်မဲ့အချိန်တွေကိုကိုကရက်တဲ့ဣရိယာပုဂ္ဂလေးနဲ့ပြောင်းပြီးတော့ဝရိယလေးတိုးပြီးတော့ရှုမှတ်သွားရင် တတိအားတမာရီအားတွေပို့ပြီးတော့မတိုးတက်ဘူးလားအဲ့ဒီတတိအားတမာရီအားတွေတိုးတက်လို့ဘုန်းကြီးတို့ယောဂီများ သေးသေးချာချာရှုနေလို့ရှိရင်ယတ္တာယမန်တိသေးသေးချာချာမြင်အောင်ကြည့်ဆိုတဲ့အတိုင်းသေချာညာနဲ့ကြည့်လိုက်လို့ရှိရင်အဲ့ဒီမှာဒုက္ခနေတာတောင့်တင်းနေတာရင်းရိုင်နေတာလှုပ်ရှားနေတာသူ့ရဲ့သဘာဝအမှန်လေးတွေမတွေ့ရဘူးလားအဲ့ဒါလေးတွေကိုကိုကသေချာရှုနေတဲ့အခါကလည်းကြတော့အဲ့ဒီတောင့်တင်းမှုလေးတွေတွန်းကန်မှုလေးတွေလှုပ်ရှားမှုလေးတွေရွေ့ရှားမှုလေးတွေဟာပေါ်လာပြီးရင်ဘာဖြစ်သွားတာလဲပျောက်ပျောက်သွားလို့မြဲတာတွေ့မလားမမြဲတာတွေ့မလား အေးအဲ့ဒီကနေဆက်လက်ပြီးတော့ရှုပွားအထုတ်သွားရင်အဲ့ဒီမှာမမြဲတဲ့အနေဆဆင်းရဲတဲ့ဒုက္ခအဆိုးမရတဲ့အနတ္တဒီလက္ခဏာရေးသုံးပါးထင်လို့ဒီညာနေအစဉ်စဉ်ရင့်ကျက်ပြည့်စုံပြီဆိုရင်ဖြစ်မှုပြတ်မှုပြတ်စဲတဲ့အငိမ့်တဲ့နေပါကိုယ်တိုင်မတွေ့နိုင်ပြီဘူးလားဒါကြောင့်ဘုန်းကြီးတို့ယောဂီများဣရိယာပု၄ပါးမှာထိုင်တဲ့ဣရိယာပုနဲ့ရှုမှတ်လို့လည်းတရားတွေ့နိုင်တယ် ရတဲ့ဣရိယာပုနဲ့ရှုမှတ်လို့လည်းတရားတွေ့နိုင်တယ်ဈဉ္ဉံဣရိယာပုနဲ့ရှုမှတ်လို့လည်းတရားတွေ့နိုင်တဲ့အတွက်အခုဘုန်းကြီးတို့ယောဂီများဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်ဣရိယာပုမရွေရှုမှတ်နိုင်ဖို့မလိုဘူးလားဣရိယာပုရွေနေရမှာလားမရွေရဘူးလားတချို့ကမဟုတ်ဘူးဘုရားရှင်မှာထိုင်ပြီးတော့ရှုမှတ်မှတရားထိုင်နေတရားမှတ်တယ်လို့ဒီလိုစိတ်ကဖြစ်တာမဟုတ်အခုဘုန်းကြီးတို့မြတ်စွာဘုရားဟောထားတဲ့ဒေသနာတော်အရာကြည့်လိုက်လို့ရှိရင် အေးရပုံမှာအေးရင်ရှုမှတ်လို့ရောမရဘူးလားကဲနောက်ဆုံးမြတ်စွာဘုရားပြောထားတာရှိတယ်ဥစ္စာရပတ္တဝါကာမေကျင်ကြီးကျင်ငယ်စွမှုပြုရင်လေတမ္ပဇာနာကာရီအတိညာနဲ့ပြုဆိုတော့အငြိကျေးစွနဲ့အချိန်လေးတောင်မှတတိမလို့ရဘူးဆိုရင်တခြားဣရိယာပုတ်ဒီလွတ်เสียလူသေးလားမလိုတော့ဘူးဒါကြောင့်မို့ဘယ်ဣရိယာပုတ်နဲ့ပဲဖြစ်ဖြစ်ရှုမှတ်နိုင်ဖို့လိုပါတယ် အဲ့တော့အခုရက်တဲ့ဣရိယာပုနဲ့လည်းပဲအထူးပြုပြီးတော့မိမိတို့ရက်တိုင်းရက်တိုင်းတတိဥစည်းတဲ့စိတ်ကလေးနဲ့မလွတ်အောင်ရှုမှတ်ပွားများအားထုတ်နိုင်ကြခြင်းအပြင်မိမိတို့အလိုရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖိုးဉဏ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း